တမန်တော်ဝုဒ္ဓအခန်းကြီး22အငယ်1မှ9ညီကိုအဖတို့အကျွန်ုပ်သည်ကိုအပြစ်ဖြေရာ စကားကိုသင်တို့ရှေ့မှ ယခုပြောစဉ်တွင်နားထောင်ကြပါဟုဆိုလေတော့ဟေဘဲဘာသာအဖျင်ပြောသည်ကို ထိုသူတို့သည်ကြားလျင်တာ၍အလွန်တိတ်ဆိတ်စွာနေကြ၏ပေါလုကလည်းအကျွန်ုပ်သည်ကိလိကိပြည်တာရှုမြို့၌မွေးဖွားသောယူဒလူဖြစ်ပါ၏ဤမြို့မှလည်း ဂါမလီလအမည်ရှိသောဆရာ၏ခြေရင်း၌ကျွေးမွေးခြင်းကိုခံ၍မိစဉ်ဖတ်ဆက်ကျင့်သောတရားကိုတေချာစွာသိနာလေခြင်းကဤဥပရိသကိုခံပါပြီ။တင်တို့ရှိသည်မြသည်ယနေ့တိုင်အောင်ဘုရားသခင်ဘက်၌စိတ်အားကြီးသည့်ဤတူကျွန်ုပ်လည်းစိတ်အားကြီးသည်ဖြင့်ယောက်ျားမိန်းမတို့ကိုချီနှောင်၍ထောင်ထဲမှလှောင်ထားလျက်အသေးသက်ချင်းတို့တိုင်အောင် ထိုဘာသာကိုညှင်းဆဲပါပြီ။ ထိုကဲ့သို့ပင်ယဇ်ပုရောဟိတ်မင်းမှစ၍လူအကြီးအကဲအပေါင်းတို့သည် အကျွန်ုပ်ဘက်၌သက်သေဖြစ်ကြပါ၏။သူတို့ထံမှာလည်းအကျွန်ုပ်သည်ညီအစ်ကိုတို့ထံသို့မှာစာကိုခံပြီးမှ၊ဒမာသက်မြို့၌ရှိသော ထိုဘာသာဝင်သူတို့ကိုဒဏ်ခံစေခြင်းငှါချည်နှောင်၍ယေရုရှလင်မြို့သို့ပို့မည်ဟုဒမာသက်မြို့သို့အကျွန်ုပ်သွားပါ၏။လမ်း၌သွား၍ ဒမာသက်မြို့အနီးသို့ရောက်သောအခါ၊မွန်းတည့်အချိန်တွင်ကောင်းကင်ထဲကကြီးသောအလင်းသည် အကျွန်ုပ်ပတ်လည်၌ရုတ်ခနဲထွန်းတောက်ပါ၏။အကျွန်ုပ်သည်မြေပေါ်မှာလဲ၍နေစဉ်၊ရှောလု၊ရှောလု၊အဘယ်ကြောင့်ငါ့ကိုညှဉ်းဆဲသနည်းဟုအကျွန်ုပ်အားပြောသောစကားသံကိုကြားလျှင်၊သခင်၊ကိုယ်တော်သည်အဘယ်သူနည်းဟုအကျွန်ုပ်ပြန်၍မေးလျှောက်သော် ငါကတင်နှင်းဆဲသော နာဇရက်မြို့သားယေရှုဖြစ်သည်ဟုမိန်တော်မူ၏အကျွန်ုပ်နှင့်ပါသောသူတို့သည် ထိုအလင်းကိုမြင်၍ကြောက်ရွံ့ခြင်းသို့ရောက်တော်လဲအကျွန်ုပ်အားပြောသောသူ၏စကားတန်ကိုမကြားမသိရကြထိုအခါကျွန်ုပ်ကလည်းသခင်အကျွန်ုပ်သည်အဘယ်သို့ပြုရပါမည်နည်းဟုလျှောက်လျင်သခင်ဖျားကထလော့ဓမ္မတက်မြို့သို့တွားလော့တင်ဆောင်ရွက်เสียဖို့ခွဲခန့်စီမံသမျှတို့ကိုထိုမြို့၌ပြောလိမ့်မည်ဟု မိန့်တော်မူ၏။ထိုလင်း၏ရောင်ခြည်အရှိန်အားဖြင့်အကျွန်ုပ်သည် မျက်စိကန်းသောကြောင့်၊အကျွန်ုပ်နှင့်ပါသောသူတို့၏လက်ဆွဲခြင်းကို ခံရ၍ဒမာသက်မြို့သို့ရောက်ပါ၏။ထိုအခါပညတ်တရားနှင့်အညီဘုရားဝတ်၌မွေ့လျော်သောသူဖြစ်၍၊ထိုမြို့မှာနေသောယုဒလူ အပေါင်းတို့တွင်အသရေရှိသောသူအာနနိသည်အကျွန်ုပ်ဆီသို့လာ၍အနား၌ရပ်လျက် ညီလျှောလုတဖန်မျက်စိမြင်ခြင်းသို့ရောက်လော့ဟုဆို၏ထိုခဏ၌အကျွန်ုပ်သည်သူ့ကိုကြည့်ရှု၍မြင်ရ၏သူကလည်းတင်းသည်မြင်လေသမျှကြားလေသမျှတို့ကိုလူအပေါင်းတို့အားပြော၍သခင်ဖျား၏တက်တည်ခံဖြစ်ရမည်အကြောင်းတင်သည်ဖျားသခင်၏အလိုတော်ကိုသိစေခြင်းဟံ၎င်းဖြောင့်မတ်တော်မူသောသူကိုမြင်၍နှုတ်တော်ထွက်ကိုကြားစေခြင်းဟံ၎င်းငါတို့ဘိုးဘေးများ၏ဖျားသခင်သည်တင့်ကိုခံထားတော်မူ၏ ယခုလည်းသင်သည်အဘယ်ကြောင့်ဆိုင်းလင့်၍နေသနည်းထလော့သခင်ဖျားကိုပတနာပြုလျက်ဗတ္တိဇံကိုခံ၍သင်၏အပြစ်များကိုစေကြောလို့ဟုဆိုပါ၏အငယ်19မှ21ထိုးနောက်မှကျွန်ုပ်သည်ယေရုရှလင်မြို့သို့ပြန်၍ဗိမာန်တော်၌ဆုတောင်းစဉ်ဘဝင်ကြ၍သခင်ဖျားကသင်သည်စ조사၍ယေရုရှလင်မြို့မှအလျင်မြန်ထွက်သွားလော့ ငါ၏အကြောင်းကိုသင်သည်ပြော၍သက်သေခံသောစကားကိုဤလူတို့သည် မခံဘဲနေကြလိမ့်မည်ဟု မိန့်တော်မူလျက်ရှိသည်ကို အကျွန်ုပ်မြင်လေ၏။အကျွန်ုပ်ကလည်း၊သခင်၊ကိုယ်တော်ကိုယုံကြည်သောသူတို့ကိုအကျွန်ုပ်သည်ထောင်ထဲ၌လှောင်ထား၍တရားစရပ်များ၌ရိုက်သည်အကြောင်းကိုသူတို့သိကြပါ၏။ကိုယ်တော်၏သက်သေခံဖြစ်သောသတေဖန်၏အသွေးကိုသွန်းသောအခါအကျွန်ုပ်သည်အနား၌နေလျက် ကွပ်မျက်ခြင်းအမှုကိုဝန်ခံ၍ကွပ်မျက်သောသူတို့၏အဝတ်ကိုစောင့်နေပါ၏ဟုလျှောက်ဆိုလျှင်၊သခင်ဘုရားက၊သွားလော့။ငါသည်တပါးအမျိုးသားတို့ရှိရာသို့သင့်ကို ဝေးလှစွာစေလွှတ်မည်ဟု အကျွန်ုပ်အားမိန့်တော်မူသည်ဟု ပေါလုမြွက်ဆို၏။ထိုမျှတိုင်အောင်ပေါလု၏စကားကိုနားထောင်ပြီးလျှင်၊ထိုသူတို့သည်အော်ဟစ်၍ထိုသို့သောသူကိုမြေကြီးပြင်မှ သုတ်သင်ပယ်ရှင်းလော့။သူသည်အသက်မရှင်သင့်ဟုဆိုကြ၏။ထိုသို့အော်ဟစ်ခြင်း၊ကိုယ်အဝတ်ကိုချွတ်ခြင်း၊မြေမှုန့်ကိုမိုဃ်းကောင်းကင်သို့ပစ်လိုက်ခြင်းကိုပြုကြစဉ်တွင်၊ပေါလုကိုအဘယ်ကြောင့်ထိုသို့အော်ဟစ်ကြသည်ကိုစစ်သူကြီးသည်သိလို၍၊ပေါလုကိုရဲတိုက်ထဲသို့သွင်းစေ၊ရိုက်၍စစ်ကြောစေဟုစီရင်လေ၏။သားရေကြိုးနှင့်ဆွဲတင်ကြသောအခါ၊ပေါလုက၊ရောမလူဖြစ်သောသူကို ဓမ္မသတ်အတိုင်းမစီရင်ဘဲလျက်၊သင်တို့သည်ရပ်ရသလောဟုအနား၌ရပ်နေသောတပ်မှူးအားဆို၏။တပ်မှူးသည်ကြားလျှင်စစ်သူကြီးထံသို့သွား၍အဘယ်သို့ ပြုမည်ကိုသတိထားပါလော့။ဤသူသည်ရောမလူ ဖြစ်ပါသည်ဟုကြားလျှောက်၏။စစ်သူကြီးသည်လည်း၊ပေါလုထံသို့လာ၍၊သင်သည်ရောမလူမှန်သလော။ငါ့အားပြောလော့ဟု ဆိုလျှင်၊မှန်ပါသည်ဟုပေါလုပြောဆို၏ စစ်သူကြီးကလည်းအကျွန်ုပ်သည်ငွေအများကိုပေး၍ယောမလူ၏အယိတ်ရာကိုရသည်ဟုဆိုလျင်ပေါလုကအကျွန်ုပ်သည်ဇာတိအားဖြင့်ရပါသည်ဟုဆို၏ထိုအခါစစ်ကြောမီပြုသောသူတို့သည်ပေါလုထံမှချက်ချင်းသွား၍သူသည်ယောမလူဖြစ်သည်ကို၎င်းယောမလူကိုချီနှောင်မိသည်ကို၎င်းစစ်သူကြီးသည်လျှင်ကြောက်ချင်းသို့ရောက်လေ၏။နေပြန်နေ့တွင်အဘဲအပြစ်ကိုယူဒလူတို့သည်ပေါလု၌ တင်ကြသည်ကိုစစ်သူကြီးသည်အမှန်သိလိုသောကြောင့်၊ပေါလု၌ချည်နှောင်သောသံကြိုးကိုချွတ်၍ယဇ်ပုရောဟိတ်အကြီးတို့နှင့်လွှတ်အရာရှိအပေါင်းတို့ကိုစည်းဝေးစေခြင်းငှါစီရင်ပြီးလျှင်၊ပေါလုကိုခေါ်၍သူတို့ရှေ့၌ထားလေ၏။